ခန်းကြီး3အငယ်1မှ5တဖန်သာရဘုရားကဣဒရေလအမျိုးသားတို့သည် အခြားတစ်ပါးသောဘုရားတို့ကိုဖူးမြော်၍စပြည့်တီးပြင်ကိုအလိုရှိတော်လဲသာရဘုရားချစ်တော်မူသည့်ဤသူမိမိခင်မွေးချစ်ချင်းကိုခံလျက်မြောက်မှထားသောမိမကိုတွား၍ချစ်ဦးလောဟုငါအားမှားထားတော်မူသည့်အတိုင်းထိုမိမကိုငွေ35ကျပ်မူရောဆန်တောမဲခွဲနှင့်ငါရွေးပြီးမှ သင်သည်ငါ့အဘို့နေ့ရက်များစွာစောင့်၍နေရမည်။ပြည်တန်ဆာမလုပ်ရ။အခြားသောယောက်ျားနှင့်မပေါင်းဘော်ရ။သို့ပြုလျှင်သင့်အဘို့ငါစောင့်၍နေမည်ဟုပြောထား၏။အကြောင်းမူကား၊ဣသရေလအမျိုးသားတို့သည်နေ့ရက်များစွာရှင်ဘုရင်မရှိ၊မင်းသားမရှိ၊ယဇ်ပူဇော်ခြင်းမရှိ၊ဆင်းတုမရှိ၊သင်တိုင်းမရှိ၊တေရပ်ရုပ်တုမရှိဘဲနေရကြလိမ့်မည် ထိုနောက်မှဣသရေလအမျိုးသားတို့သည်ပြန်လာ၍သူတို့ဘုရားသခင်ထာဝရဘုရားကို၎င်း၊သူတို့ရှင်ဘုရင်ဒါဝိဒ်ကို၎င်းရှာ၍နောင်ကာလ၌ကျေးဇူးတော်ကို ခံအံ့သောငှါထာဝရဘုရားထံတော်သို့တုန်လှုပ်လျက်ပြေးကြလိမ့်မည်